သာသနာတော်တက်တဲ့2540ခုနှစ်သူတို့ဟောတာဘောဇာတက်တဲ့1360ပြည့်နှစ်ဝါဒူလတိကျော်စီရနေဒီနေ့ရှင်မင်းဝန္ဒနာရိတ်တာတို့ဓမ္မသာဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီတို့ရှင်များကိုဘုန်းကြီးဓမ္မဒါနတရားအလှူပေးဝေပါကဓမ္မပဒအစကထာမှာလာတဲ့မဟာဒလဝါနိစ္စဝတ္ထုဒေသနာတော်ကိုဘုန်းကြီးတရားအလှူပေးဝေပါဖြစ်ပါတယ်ဒီတရားတော်မှာတရားရှင်ကိုယ်တော်မြတ်ကြီးဟာမိမိရဲ့စိတ်ကူးအကြံစီတွေစီးပွားရေးစိတ်ကူးကြီးပွားရေးစိတ်ကူး ဒီကြံစီတွေနဲ့လွတ်လျော်ပြီးတော့နေတဲ့မဟာဒနာတတိကြီးကိုအကြောင်းပြုပြီးတော့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့ဒေသနာဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ယနေ့ဘုရားရဲ့ဘုရားဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များအားလုံးဟာလည်းပဲမိမိတို့ရဲ့စာရေး၊နေရေး၊ဝေရေး၊ကျမ်းမာရေးစသဖြင့်ပညာရေးစသဖြင့် ဒီရေးနေနဲ့မိမိတို့မှာကြံစည်သိကူပြီးတော့ဒါနကောင်းမှုတွေဒီလာကောင်းမှုတွေဘာဝနာကောင်းမှုတွေပြုဖို့မေ့လျော်နေကြတယ်မေ့လျော်နေကြစီးပွားရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်များကလည်းမိမိရဲ့စီးပွားရေးကိုတိုးချဲ့ဆောင်ရွက်နိုင်ဖို့အတွက်ကြံစည်သိကူပြီးတော့ဒါနဒီနာဘာဝနာဆိုတဲ့ဘုရားဘာသာဝင်တယောက်ရဲ့ပြုရမယ့်လုပ်ငန်းစဉ်တွေမေ့လျော်နေကြတယ် နောက်ပညာရေးရှားဝင်နေတဲ့ပုဂ္ဂိုလ်များကလည်းမိမိရဲ့ပညာရေးအတွက်ရှိအစွင့်ရင်အောင်မှန်းလေးဆွလန်းနိုင်ဖို့အတွက်ကြံစည်စိတ်ကူးနေတာနဲ့တဏှာကြီးမျိုးမျိုးတက်နေရတာလည်းပဲဒါနသီလဘာဝနာဆိုတဲ့ကုသိုလ်တရားတွေကိုမေ့လျော့နေကြတယ်လူမှုရေးနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်များလည်းလူမှုရေးကိစ္စကြီး မိသားစုအရေးကြီးတဲ့ပုဂ္ဂိုလ်များကလည်းမိမိတို့ရဲ့မိသားစုအရေးတွေနဲ့ပဲကြံစည်သိကူပြီးတော့ဒါနလီလာဘာဝနာဆိုတဲ့ကောင်းမှုတရားတွေကြည့်ဖို့မိလျော်နေကြတယ်။အဲဒီမိလျော်နေကြတဲ့ပုဂ္ဂိုလ်များကိုဘုရားရှင်ကိုရောင်မြတ်ကြီးဟာမဟာဒနာဆိုတဲ့တထေကြီးဟာဒီရဲ့ဒီဝါရေးလုပ်ငန်းတွေနဲ့ကြံစည်သိကူပြီးတော့ဒီရဲ့ အာယုသင်္ခါရကိုယ့်ရဲ့အသက်အခြေအနေတောင်မှပြန်ပြီးတော့မသင်ကျင်နိုင်တော့တဲ့အခြေအနေမျိုးကိုရောက်ရှိနေတဲ့အတွက်ကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးဟာဘဝတိဒီဒီရောအကြောင်းတင်တုံးပြီးတော့နေနေရှိကကဏ္ဍမှာဒီမဟာကဏ္ဍသတိကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတော်မူပါတယ်ဣရဝတ္တဝတိတံမိဣရဝတ္တဝတိတံမိဣရဟိမန္တဂိမိန္တု ဣတိတလောဝိသိန္တိတိအန္တရာယံနာဘုဒ္ဓတိတိဣရဝတံဝသိတမိဣရဟိမန္တကိမိန်တုဣတိတလောဝိသိန္တိတိအန္တရာယံနာဘုဒ္ဓတိတိဣရဟိမသမိဌာနေဣယယဣဌာန၌ဣရဟိမသမိဌာနေဣယယဣဌာန၌ ဣတိတိတေသာဤမိဤမိသောအမှုကိစ္စကိုကရွန်တော်ပြုလုပ်လျင်ဝတံဝရေရှိကကလ၌ဝတံမောလာရှိကကလပလုံးဝိဒ္ဓာမိနေလိုက်ပါဟုအာဣရာဟိမသမိဌာနေဣရယဌာနဤဒေသ၌ဣတိတိတေသာဤမိဤမိသောအမှုကိစ္စကိုကရွန်တော်ပြုလုပ်လျင် ဒေမန္တကိမိတုသောင်းလီလာမောလီလာဒေမန္တကိမိတုသောင်းလီလာຫນွေလီလာတို့၌ကမေတန်တိနေလိုက်ပါဝံဣတိဤသို့ဘာလောလောဘဒေါသမောဟပြိုတူမိုက်သောသူသည်ဝိစိတေတိကျမ်းပြည့်စိတ်ကို၍နေလေ၏အာသနောမိမိအန္တရာယံအန္တရာယံပစ္စည်းရဲ့ရေးကို အန္တရာယံမိမိပြည့်စည်အသက်အန္တရာယ်ကိုကနဗုဒ္ဓတိမသိနိုင်ပါ၏ဣတိဤသုဘဂဝါဒုဘုံတော်တကင်ဘယံရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ယကိတဝတိတိမောဇေတော်ရွှေကြောင်းကင်းအောင်မှုရောဇံပြောတော်မူခြင်းချိန်ကကလာမဟာကလတတိယမိုးလီလာကကလပါလုံးသောင်းလီလာကကလပါလုံးငွေလီလာကကလပါလုံးဒီနေရာဒီဌာနကိုမိမိရှိပြီးအစီအမံဥစ္စာအနေအားဖြင့်ဒီဘောရဲ့အနေအားဖြင့်ဆောင်ရွက်ဖို့ရတဲ့နေမယ်လို့ဒီလိုကြံစည်စိတ်ကူးပြီးတော့မိမိရဲ့အန္တရာယ်ကို ဘာမှမသိစားမိရင်းနဲ့မိမိရဲ့ကြီးပွားရေးတွေအတွက်ကိုယ်တိုင်ကြံစည်ပြီးတော့နေတယ်မိမိရဲ့ကြီးပွားရေးတွေတောင်းတခံမှမှုအတွက်ကိုယ်တိုင်မိမိကြံစည်ပြီးတော့နေတယ်အဲလိုကြံစည်စိတ်ကူးနေတဲ့မဟာဒနာတတိကြီးကိုအကြောင်းပြုပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကဒီဒေသနာတော်ကိုဟောကြားတော်မူပါ၏။ဒါကြောင့်အဲဒီမဟာဒနာတတိကြီးကဗာရာဏသီကြီးကနေပြီးတော့ ဘယ်ဘုံနာတိတော့ကိုယ်လုံးကိုယ်ဝိကျုတယ်လို့ဆိုရင်ဘုန်းကြီးတို့တရားရှင်ကိုယ်တော်မြတ်ကြီးတရင်တော်တော်မူရာဖြစ်တဲ့သာဝတိကြီးသာဝတိမျိုးဝင်လာပြီးတော့ဘောပန်ပစိုးတယ်လို့လဲအတိ900နဲ့အပြည့်ရှင်ကောင်းပြီးတော့သာဝတိမျိုးကိုရောက်လာခဲ့တယ်အဲဒီသာဝတိမျိုးမှာလည်းကိုယ်လေးကိုယ်လေးနေအားဖြင့်ကြောင်းတိလက်ကပေါ်တပင်ကြီးဆင်းကျင်းပါပြီးတော့နေခဲ့တယ်အာလုံးမျိုးတို့မျိုးသားဤဘုရားတပင် ရောဝဲရွှေပွဲအမိအားဖြင့်ဒီကျေခန္ဓာစွာဆင်ရင်ကျင်းပါအဲဒီပွဲကြီးအမိအနေအားဖြင့်ဟောဒီမဟာဒနာတတိကြီးဟာဝဘံပကုဒုရိပါရဏတိကြီးတို့သည်ကောင်းပြီညွန့်မြေတို့ရဲ့ဒီပါရဏတိကြီးတို့ဖြစ်တဲ့ဝတ်အစေစံဤကိုဒါဝတိမြို့ဒုညိုလာတိကိုဈေးကောင်းတော့လေရောက်နေဆိုပြီးတော့အဲဒီမှာလဲအစီ900နဲ့အပြည့်ပြေဆောင်ပြီးတော့လာတယ်အဲလိုပြေဆောင်လာခဲ့လို့ဒါဝတိမြို့ကိုရောက်တာနည်း အဲဒီမှာဒီကံရဲ့ဒီကိုရောက်တဲ့ကံကာလကြတော့တပည့်ကံကိုမကူသေးပဲဒီနေ့တညမနက်ကမှဟိုတော့ဒီနေ့ကပွဲကြီးတင်းကျင်းပမှာဖြစ်တယ်။အဲဒီတော့ဒီနေ့ကပွဲကြီးမနက်ကတင်းကျင်းပမှာဖြစ်တဲ့အတွက်ကြောင့်ဒီနေ့ညမှာတော့ဖြင့်ဒီကံမှာပဲငါတို့လက်တကြီးချပြီးတော့နားကြသူနားနားနေနေနေကြသူအဲဒီလိုလည်းဒီနားနားနေနေနေပြီးတော့အပ္ပညာဖြစ်ပြီးတဲ့ခါကလည်းကြတော့မနက်ကံဒီကံကာလရောက်မှာ ဒီတန်ဝတိမျိုးပဲကူးပြီးတော့ဘုမမထုတဲ့တွေကိုဒီတောင်လေးမြတ်ဘုရားရဲ့ရှင်ကျင့်ပါတဲ့ပုဂ္ဂိုလ်များကိုရောင်းမယ်။အဲလိုစိတ်ကူးအကြံကြင်နဲ့အဲဒီမှာလက်တကြီးချပြီးတော့နားနေခြင်းမှာလူကြီးမိုးကြီးတွေတကာရဲ့စစ်ကွင်းတိုင်းမှာနေပြီးတော့အုံမိုင်းပြီးတော့နားလို့မိုးရေသင်လာပြီးတော့တရားလုံးအနေအားဖြင့်မိုးကြီးမိုးပေါက်ပြီးတခါအကြီးအကျယ်အနေအားဖြင့်ရွာတော်ချူလာတယ်။ မိုးရာပြည့်ချင်းရတော်ပြလာတဲ့ကာသနာကြတော့ဒီမှာတို့ရဲ့သင်ရတဲ့မှလည်းပဲတို့နာပြီးတော့နေတဲ့ဒီဘက်ကမြည့်ရဒီဘက်ကမှနားလိုက်ကြတယ်။ဒီကသက်သက်သူတို့ပဲရှိတယ်ရေတဲ့မြစ်ထဲမှာဒါပေမဲ့ညအချိန်ကာလမှာမိုးရှိပြီးတဲ့ကွာရတော်နေတဲ့အတွက်ကြောင့်မို့အဲဒီမြစ်ရေကလည်းပဲစိတ်ကနေသိစင်လာကြ။မြစ်ရေက9ရက်9နှစ်နေရာကြီးပြီးကျင်းပြီးတော့နေတဲ့အတွက်ကြောင့် ဒီတောင်တွင်းလက်ကဘုရားကြီးကြီးကိုအမိနေရလောဘတကုတ္တရီရောက်စားကိုရောက်လာရဲ့အဲဒီမာဒနာတတိကြီးဟာခုနှစ်ရက်လုံးလုံးရည်ရည်ကြီးနေတဲ့အတွက်ကြောင့်ဒီနည်းကိုပြတ်ဖြတ်ဆိုပြီးတော့မတော်နိုင်ဘူး။ဒါနဲ့ပဲဒီလိုကမ်းမာတဲ့လူလက်ကြီးချပြီးတော့နေရတယ်သူရဲ့ဝပန်းတတိလို့ဆိုတဲ့အဲမှာမရောက်ရဘူး။အဲဒီမရောက်ရတဲ့ဒီကကလမှာအဲဒီမာဒနာတတိကြီးဟာစိတ်ထဲမှာအကြံကြီးဖြစ်တဲ့ ဒီမှာအဝင်းကြီးကနေပြီးတော့လာခဲ့ရတာတို့ကြာတို့မျိုးကနေပြီးတော့လာခဲ့ရဒီလိုပဲဒီမျိုးကနေပြီးတော့လာခဲ့ရတာဖြစ်တဲ့အတွက်ကြောင့်နောက်တစ်ခေါက်လာဖို့ဆိုတာလည်းပဲမလွယ်ဒါကြောင့်ဒီနေ့ဒီနေ့ကာလပတ်လုံးမိုးလေလားနေလေလားကောင်းလေလားအနေအားဖြင့်ဒီမှာပဲနေပြီးဒီနေရာမှာပဲလေလေတကြီးချလို့ယာယီတေသကံနဲ့သိုးပြီးတဲ့ဒီလကလာကြတော့အဲဒီနေရာမှာပဲတပြက်တာကာလပတ်လုံး ဒီဝပန်းတဲ့ကိုရောင်းဝယ်ပေါက်ကမ်းပြီအဲ့လိုဒီဝပန်းတဲ့ကိုရောင်းဝယ်ပေါက်ကမ်းလို့ဒီဝပန်းတဲ့ကအလုံးကုန်ဆုံးသွားတဲ့ဒီကံကလည်းမှာသာဝတိမြို့ကအတွက်ကိုကုန်ပစ္စည်းတွေကိုတရားရဲလင်းလာတဲ့ပြည့်တင်ပြီးတော့ဒါရဏဒီမြို့မှာရောင်းတယ်အဲ့လိုစိတ်ထဲမှာအချမ်းကြီးဖြစ်ပေါ်ပြီးတော့နေတယ်ဒီလိုစိတ်ထဲအချမ်းကြီးဖြစ်ပေါ်ပြီးတော့နေတဲ့ဒီကံကလည်းဘုရားရှင်ကိုယ်တော်မြတ်ကြီး ဘာဝတိဝိဟောခြင်းမှာသောကကြွပြီးတော့ဝင်တော်မူလာတဲ့အချိန်နဲ့တတ္တနဂရီပိဏရကရတော်တတ္တသုတယတဝတိတံပါစုကရိတဝအာနန္ဒတိရိနာအာနန္ဒတိရိနာတိတကာရဏဗုဒ္ဓောအာတတ္တဘယရှင်ကိုယ်တော်မြတ်ကြီးကနဂရီတဝုတိညုံ၌ပိဏရသွန်းလို့ငါကရတော်ကြွတော်မူလာလိမ့်ရှိတော် ဓမ္မဒုမာရဏကုသိုလ်ရှိစိတ်ကံစိတ်ကြံစီကိုမြတ်တော်အသိတော်မူသောကြောင့်ဣဒံပြုံးရင်ကိုပါတုပရိတဝါသင်္သာပြု၏ဆဲခြင်းကိုရောမြတ်ကြီးအဲဒီမဟာရဏတတိကြီးရဲ့ကိုယ်ကြံစီကိုသိတော်မူတဲ့အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ကြီးပြုံးတော်မူ၏ဒါကြောင့်ဘုရားရှင်ပြုံးတော်မူတာလည်းဆိုရင်တတိကြီးရဲ့စိတ်ကြံစီကိုသိလို့လားမသိလို့လားဗျာ သရူရတိကျမ်းစီကဟောဤမူလပါလုံးလူလပါလုံးဆောင်းလပါလုံးတဏိတာကာလပါလုံးမူလနာနေနိလာဆောင်းလိလာအနေအချင်းဟောဤနေရာမှာတိကျတဲ့နာမည်ထိုးပြီးတော့တဏိတာကာလပါလုံးဟောဤဝပန်းတဲ့တွေကိုရောဝေခြင်းမှုကိစ္စပြုမယ်ကျမ်းစီပြီးတော့နေတယ်ဒါနဲ့ပြုလို့ဟောဤဝပန်းတွေကိုကြောင့်တဲ့ကာလကြတော့မှဒါဝတိမျိုးကတဲ့ပစ္စည်းတွေကို ပါရမတိကြီးကိုတကယ်လင်းလာရနဲ့တင်ပြီးတော့ရောင်းဝယ်ပတ်ကမ်းမယ်ဒီလိုသိကြံကြီးလေးဖြစ်ပြီးတော့နေတာကိုပြီးတော်မူတဲ့အတွက်ကြောင့်ဘုရားရှင်ကိုရောင်ရကြီးပြုံးတော်မူတယ်ဒီလိုပြုံးတော်မူတာကိုနောက်ဘယ်ဘာကပန်းလာတော်မူတဲ့ဒီလိုအာနန္ဒကပြီးတော်မူရင်အာနန္ဒဒေနာအာနန္ဒမတိတိတိတာကာရဏပြုံးတော်မူခြင်းအကြောင်းကိုဘုရားမင်းရဲ့လျောက်သားသည်ဖြစ်၏အာမေတော်မူ၏တရားရှင်ကိုရောင်ရကြီးက ကျိုးတော်မူရာကိုပြီးတော့အနန္တကနေပြီးတော့မြတ်စွာဘုရားဘယ်လိုအကြောင်းရကိုသိတော်မူလို့ကျိုးတော်မူပါသလဲလို့ဘုရားရှင်ကိုရောင်ရကြီးကိုစောက်တာရဲ့ဇာတ်တော်ဘုရားရှင်ကိုရောင်ရကြီးကဒုတော်တိအနန္တမတနာဝဏိတော်တိအနန္တအနန္တမတနာဝဏိတော်မတနာကုံတေကြီးကိုမဒနာဝဏိသောမဒနာကုံတေကြီးကိုတေတရားတည်းဒီဒိဋ္ဌောမြင်၏လောအရှင်ရှင်ကိုယ်တော်မြတ်ကြီးကမိတဲ့စလအာနန္ဒာ မဟာဒနာကုံလေးကြီးကိုသိနေရလားလူမေးတဲ့အခါကျတော့အဲဒီမှာကျောအာနန္ဒကအမဗန္တိတိဗန္တိသမယအာမဟောမြမဣခေယလို့လက်တော်ရဲ့ဒီကိုရောမြတ်ကြီးဆောက်တဲ့ဒီကံရရှိကိုရောမြတ်ကြီးကတော့အတနောဇိဝိတန္တရာယအခန္ဓိတဝါဣမသံဝါဣမံတံဟုတ်တရံဣတိဝါဝသိတဝါဘာလဝိကိနေတုစိဏမဟာသတိတိသောဒေမဒနာကုံလေးကြီးတိ အတရောမိမိဒီဝိတန္တရာယံအတိအန္တရေကိုအာဇာနိတဝါမသိမူ၏ဣမံတဝကရဤနိတုကာလပါလောဣမံတဝကရဤမောလိလာနွေလိလာဆောင်းလိလာတို့ကာလပါလောဣဒေဝဤမိကန္နလိုက်တလေဝတိတဝါနေသန္တံပစုပန္တာကိုဝိကိနိတဝါရောင်းဝေဘောကရောင်းအံတော့က ဒိဋ္ဌံစိတ်ဓာတ်စိတ်အကြံစီကိုအာကာတိပြုလေ၏သရအနန္တလို့အဲဒီမဟာဒနာသတိကြီးဟာသူ့ရဲ့အသက်အန္တရာယ်ကိုသူမသိဘူးတဲ့အဲဒီလိုအသက်အန္တရာယ်ကိုမသိတဲ့အတွက်ကြောင့်လို့ဟောဒီမြေကမ်းရဲ့နဗိမာရောပြည့်နေကြီးတောက်ပြီးတော့ဒေကြီးဖြစ်တဲ့ယာယီဒေကြီးတောက်တယ်ဒေလီနာမောလီနာကောင်းလီနာအနေအားဖြင့် ဒီနေရာမှာမြည်ပြီးတော့ပုဂ္ဂန္တာရောင်းဝယ်ပေါက်ကျမ်းခြင်းကိုငါပြုလေလို့ဒီလိုသိအကြကြီးကြံစီပြီးတော့နေတယ်ဒီလိုဘုရားရှင်ကိုယ်တော်မြတ်ကြီးမိတ်ရှိတဲ့ကံကြတော်မူတော်အာနန္ဒကကိမ္ပနာတတဗန္တိအန္တရာယဘဝတတိတိဗန္တိဘုဒ္ဓနေဟောဒုနိတပါတော်မူရောမြတ်စွာဘုရားဗန္တိဘုဒ္ဓနေဟောဒုနိတပါတော်မူရောမြတ်စွာဘုရားတတတုကုံပင်အား အန္တရာယောအတိအန္တရေတိကိဘုသတိအဘေဒုဆလတဏိပယမြတ်စွာဘုရားတဲ့ဒီကိုယ်ကကြီးမှာဘယ်လိုညာအသက်အန္တရာယ်ရှိပြီးတော့နေပါလဲမြတ်စွာဘုရားလို့ဒီလိုဆိုပြီးဒီကံရခြင်းဘုရောယတိကတတ္တအာမနန္တသတ္တမေဝဇိဝိတဝတောမိစုမုခေတောမိစုမုခေတသိတသိတတိတေ တတံဘုရားကျုပ်တော်မြတ်ကြီးသည်အာနန္ဒဤဝါလိမအာနန္ဒအာနန္ဒဤဝါလိမအာနန္ဒအာမဩမြင့်လက်တံတတံမိဝါခုနိယတလည်းယင်တတဝမိဝါခုနိယတယေဇီဝိကဝါအတ္တိ၍တောဒုက္ခေယိကိမိစုမုခေတိမိကရုဝါ၌အတိတ်တိကြလည်းတံဘုရားကျုပ်တော်မြတ်ကြီးက သမအနန္တရဲ့အဲဒီမာတနာကိုယ်တော်ကြီးဟာယနေ့လုံရောက်လို့ခေါ်နေရောက်လို့ရှိရင်တဲ့အဲဒီပုဂ္ဂိုလ်အဲဒီမာတနာကိုယ်တော်ကြီးဟာသိခြင်းသို့ရောက်နေမယ်တတမေဝခေါ်နေရတဲ့တန်ရဲ့ဇီဝိတဝါသိရှိပြီးသောဘေကုံတေဒီမိစုမူခေတေမိကဝေဝနသတုပတိကြလတံဘုရားရှင်ကိုယ်တော်မြတ်ကြီးက ဒီမဟာဒနာတပြေကြီးမဟာဒနာကုန်တော်ကြီးဟာခေါင်းရဲ့ကျော်လုံးနဲ့အချိန်ကာလခေါင်းရဲ့ပြည့်တဲ့အချိန်ကာလမှာဒီမင်းရဲ့ကိုယ်ဝတ်တို့စတယ်လေဒီဆုံးလိုက်မယ်လို့ဘုရားရှင်ကိုရောင်မြတ်ကြီးအမင်းရှိတယ်ဒီလိုအမင်းရှိပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကဆက်လက်ပြီးတော့ဘာဟောကြားတော်မူတယ်ဆိုတော့ဧဒေဝကိစ္စအတဘံကောဇဉ္ဗရဏံတုဝေဇာယနောတေဝတေနမဟာတိနိနာမိဇုနာ ဒူဝိလဘလနဂိတဝါသက်ရှိ၍နေအဥလီကို၎င်းမနဝတိယဒီကို၎င်းကိုပတုတိပညာဧကတိဒီတိုင်းပါ၏ဤဤဧသောနှလုံးသွင်း၏အတ္တရကိလေသာကိုပူလောင်လျှောက်သိစေတတ်သောအတ္တရကိလေသာကိုပူလောင်လျှောက်သိစေတတ်သောဝိပဿနာတရားလို့အထုံးကိုဣတိဝါယနေ့ပင်ကိစ္စံ အချိန်နဲ့ဆွဲရတဲ့တစ်ချိန်နဲ့ပြုလို့အတုအပ်ပါ၏ဒီမေဘတိမနဘန္တရကတိဟုမသိနိုင်ခြင်းအကြောင်းတော်ကမာတိနိနာယင်းဤအတ္တလကတိလက်လေယောဂသတိဖြင့်ဒေဝေနယောစစ်တီတော်များစွာရှိသောဒေနမေဇုနာတို့ဖြင့်မင်းဥစွာတော်သိခြင်းတရားဖြင့်လောနာတို့အား ဒင်္ဂရံယရှိပိဋကတိလူလက်ဆောင်ပိဋကခြင်းဒုက္ခတက္ကမေဟောစတိဘုပ္ပါစုဆောင်တတ်ခြင်းသည်နာအတိမရှိယမံအာရိအဲဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးကဇနအနန္ဒာတဲ့အလုံးစုံတတ္တဝါတွေအဒီကနေ့ပြင်မနက်ဖြန်ပြင်မယ်ဆိုတာဧကံတိတိတဲ့ပုဂ္ဂိုလ်မှမသိနိုင်ရဘူးတဲ့အဲဒီလိုဧကံတိတိရဲ့သိခြင်းတရားကိုမသိနိုင်တဲ့အတွက်ကြောင့် ကုသိုလ်ကောင်းမှုပြုလို့ဆိုရင်ယတိနာဣမိတိအချိန်လေးဆွဲပြီးတော့မနေရနဲ့မိမိပြုလုပ်နေတယ်နာကောင်းမှုပြုခြင်းနဲ့ဆိုရင်လည်းမိမိရဲ့တတ္တရားဖြစ်ပေါ်လာတဲ့အချိန်ဝေဒနာကြတရားတွေပေါ်ဝင်လာတဲ့အချိန်မှာဒါနာကောင်းမှုတွေပြုပါဒီလိုသောက်တည်နေတဲ့ကံနာတွေဖြစ်ပေါ်လာရင်လည်းဒီသောက်တည်နေတဲ့စိတ်ကံနာမှာဥပဒေဒီနာတွေသောက်တည်တာ သမထဘာဝနာဖြစ်ဖြစ်ဝိပဿနာဘာဝနာဖြစ်ဖြစ်ဒီဘာဝနာတရားဤပေါ်များအားထုတ်လို့ခြင်းလို့လဲဆိုရင်လည်းပဲဒီလိုဘာဝနာတရားဤပေါ်များအားထုတ်လို့တဲ့ဆန္ဒဤဖြစ်ပေါ်လာတဲ့အချိန်ကကာလမှာဉာဏ်ဉာဏ်ကြီးအားထုတ်လိုက်တာတဲ့ဒါကြောင့်လဲဆိုတော့မဟာဒီနနာရှင်ဤအတုလည်းယောဂသတိဖြင့်ဒီဒီနိုင်ကြောင့်ဖြစ်ပြီးတော့များစွာရှိတော်ဒီဒီနိုင်လို့ဘုန်းကြီးတို့ယောဂီများဒီနည်းရဲ့စိတ်တည်းဟာနည်းနည်းလေးလားအများကြီးလားလား ဒီလိုဖြစ်တတ်ပြီးတာအများကြီးဒီယောဂဝေဒနာတွေကိုယ်စိတ်ပတ်တော်ယောဂဝေဒနာတွေကိုယ်စိတ်ပြတ်တော်ယောဂဝေဒနာတွေအမျိုးမျိုးသိကျက်လို့လည်းမတင်နိုင်ဘူးလားအမျိုးမျိုးသိကျက်လို့လည်းတင်နိုင်တယ်အခုလိုခွန်ကြီးတို့ယောဂီများတော်ရင်လာရင်နေရင်တိုင်းအနေအားဖြင့်ဥပ္ပေသူရကကံဆိုတဲ့ကံတိုင်းလို့ပဲဖြစ်ဖြစ်ရတာမှမဟုတ်လို့ဖြစ်ဖြစ် ဒီပြည့်လို့ပဲဖြစ်ဖြစ်ဘုရားယောဂီများတင်းမော်ရမှလို့ပဲဖြစ်ဖြစ်အဲ့လိုကမ်းလို့လည်းလည်းပဲမသိနိုင်ဘူးလားဗျာဒီကျင်တရားတွေကနီးသလားဝေးသလားအဲ့လိုဒီကျင်တရားတွေကနီးတဲ့အတွက်ကြောင့်မို့အရှင်မင်းကြီးဒီနိုင်နေအဲ့ဒီသင်္မေလို့ဆိုတဲ့ဒီကျင်တရားနဲ့ဘုရားယောဂီများတရားနဲ့တရားအခြေအခြေထားတာရောရှိရလားဗျာ သူဒီတည်းဒီရဲ့တို့မသိရခြင်းနဲ့ဟိုအသက်စစ်တယ်ရောကိုယ်ရဲ့တရားကြမှာသိရခြင်းလို့အချင်းချင်းပြောတာရောရှိရလားဗျာဒါကြောင့်ဒီလိုမဟုတ်လို့ရှိရင်ဒီလိုပါအဲ့ဒီသိမှုကိုဒီအသက်ရွယ်နဲ့တော့မသိရခြင်းနဲ့ဒီယောဂလေးနဲ့တော့မသိရခြင်းနဲ့ဟောဒီမှာတခုလက်ဆောင်ယူပြီးတော့ဒါပါသူလည်းကိုလာပြီးတော့မပေါ်ပါနဲ့လို့ဒီလိုတခုလက်ဆောင်ပြတာရောရှိရလားဗျာ နောက်ပြီးတော့အဲ့ဒီသိနေလို့လာလို့ရှိရင်ဘုန်းကြီးတို့တခုနဲ့တခုတရားနဲ့တရားမကြင်မနဲ့ကျင်လာပြီဆိုပါရင်သူကလည်းလက်ကြည့်တယ်ဆိုကိုလည်းလက်နဲ့သူကလည်းလက်နဲ့ဆိုကိုလည်းလက်နဲ့သူကတုံးတယ်ဆိုကိုလည်းတုံးတယ်သူလည်းဒါဆိုကိုလည်းဒါနဲ့တရားတရားရင်းဆိုင်ပြီးတော့ဒီပေါ်မှာသိတဲ့ကလေးပြုလိုက်လို့ဆိုရင်ပြန်ပြီးတော့ရင်းဆိုင်တက်ဆိုင်နိုင်လေတယ်ကိုယ်ကအန္တရာယ်ပြုမဲ့ပုဂ္ဂိုလ်ကိုဒီသွန်းနိုင်ကြပြန်ပြီးတော့သွန်းနိုင်လေတယ် အဲဒီသေလင်းတွေကတော့ဒီဘုန်းကြီးတို့ယောဂီများပြန်ပြီးတော့သုံးလနိုင်ဖို့အတွက်သတိဘုရားသူဆောင်တာရောရှိရလားဗျာဒါမှသတိဘုရားရေလို့သူဆောင်တာမရှိရတဲ့အတွက်ကြောင့်မို့ခေါ်ရသေလင်းကမဟုတ်ဘူးဘုန်းကြီးတို့ယောဂီများဒါနတော်မှုဒီနာကောင်းမှုဘာဝနာကောင်းမှုတွေကုသိုလ်တရားတွေဉာဏ်ဉာဏ်ကြီးပြုလုပ်ထားဖို့ရမတည့်နေဘူးလားဗျာဒါကြောင့်ဘုရားကိုယ်တော်မြတ်ကြီးကဉာဏ်ဉာဏ်ကြီးပြုလုပ်ထားဖို့အတွက် ဒုက္ခဝတိသတ္တတ္တဒုက္ခဝတိသမန္တမအရေကိုဒုက္ခဝလက်ပံတရဏိယမွေယနေ့ပလင်ကတာဗံအချိန်မဆိုင်နေတဲ့တခြင်းနဲ့ပြုလို့အတုဝပါပေ၏ဒီလိုကမဟုတ်ရင်နန်းနန်းကြီးသတ်တို့ပြီးတော့ထားတယ်လေလို့ဘုရားရှင်ကိုရောင်ကြီးကအဲဒီလိုဟောကြားတော်မူရင်ဒါရဏကိုရောင်ရှင်ကိုရောင်ကြီးကဒီဟောဟိဟာရိအတ္တပိဟောရတ္တမတ္တန္တိတံ တံဝိပရိကာရတောတိတံတောအจิตတိမုဟိကျေခြင်းကိုယ်တော်မြတ်ကြီးဆက်လက်ပြီးဟောကြားတော်မူတဲ့ဧဝဝိဟာရီတဲ့ဤသို့တရားတော်ဖြင့်အမြင့်မြတ်ဆုံးဖြစ်တဲ့တရားတွေကိုကြည်ကြပွားများအားထုတ်နေမယ်ဆိုပါရင်ဧဝဝိဟာရီဟာသတိဟောရတ္တမတ္တံဒိတံဩရတံဤလူကဏ္ဍပလုံးသတ္တရိတံပြည့်ရခြင်းမရှိပါပဲ မတ္တန္တိတံဖြစ်ခြင်းမတိကပဲဒီဟောဤဟာဤဤသို့မြတ်သောအကျင့်ဖြင့်နေနေလေရှိသောအတ္တပိကိလေသာကိုပူလောင်လျှောက်ခြင်းစေတတ်သောလုံလအဖြစ်သောယောဂုတ္တလောအကျင့်ပရိပတဝိပဿနာတရားဖြင့်ပွားများအားထုတ်လေရှိသောပုဂ္ဂိုလ်ဤအတ္တိရှိအတ္တိရှိကံတော်ကံပုဂ္ဂလာတို့ပုဂ္ဂိုလ်ကိုဝေစေစေဤကအမှန်အပြင်ဗရိကာရတိတိ တညဉာအသက်ရှိသူလီကောင်းသောအသက်ရှိခြင်းဟူ၍သံတော်ကိလေသာငြိမ်းပြီးသောမူလီတရားရှိကိုယ်တော်မြတ်ရှိသူသည်အာစိတ်ကတိကောင်းစွာမတွေဟောကြားတော်မူရပါ၏တည်းဒီလိုဝေတို့ယောဂီများသင်္ကေတဝေကြီးလားနိနာလား မိမိရဲ့အမိမကပ်ပြီးတော့နေတဲ့အတွက်ကြောင့်မို့မိမိရဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေကမြန်မြန်ကြီးပြုထားရင်လုံးမှုရတာရင်မကောင်းနိုင်ဘူးလားနော်ဒါကြောင့်ပြည့်စုံတရားတွေကမိမိလုံးမှုမရခင်ဒါနကောင်းမှုတွေမြန်မြန်ကြီးပြုဖို့တရားရှင်ကိုယ်တော်မြတ်ကြီးကအဲ့ဒီမှာ အနန္တိရောအနန္တကရေသူကိုယ်တော်မြတ်ကြီးကဒီကာတာတော်ဒီဟောကြားတော်မူရင်ဒီတော့အဲ့ဒီကာတာလေးရဲ့သံဖို့သင်္ကန်းလေးကိုဘုန်းကြီးရုပ်ကြီးများမှတ်တမ်းလေးသင်ပြီးတော့ထားရအောင်နော်။ကဲသတိရတဲ့သီလနဲ့မိတ်ဝေထားခြင်းမရှိပါ ဖြစ်ပြီးရတယ်ဒီလိုနဲ့မိတ်ွယ်ထားခြင်းမရှိလားသူကြည့်ပါသေပိဋ္ဌ ပြည့်ဧကံသုတပြည့်လည်းမရှိပါသစ္စေပိတံပြည့်ဧကံသုတပြည့်လည်းမရှိပါသုတ လွတ်ပြန်မသေးရဧကံတိမတိပါထို့ကြောင့်လွတ်ပြန်မသေးရဧကံတိမတိပါ သိခြင်းတရားကနှီးလို့လားမြန်လို့လားဒုက္ခကြီးတဲ့မှာဉာဏ်လို့ဉာဏ်လာတဲ့မှာအမြန်ဆုံးကဘာလဲဆိုရင်ဒီအာယုဒေခါရသိခြင်းတရားပဲသိခြင်းတရားကအမြန်ဆုံးလေတဲ့ဘုန်းကြီးတို့တရားကျေကိုယ်တော်မြတ်ကြီးဒေါနာခန္ဓာဆိုတဲ့ဇတ်တော်မှာမြတ်စွာဘုရားဟောထားတာရှိတယ်။အဲဒီမှာဒေါနာခန္ဓာဆိုတဲ့ဇတ်တော်မှာဘုရားရှင်ကိုယ်တော်မြတ်ကြီးကရှင်းလာမင်းဖြစ်ခဲ့။ဘုရားအလောင်းတော်ဟာဘုရားရှင်ကိုယ်တော်မြတ်ကြီးအလောင်းတော်ဟာရှင်းလာမင်းဖြစ်ခဲ့။ အဲဒီမှာယန္နာမင်းဖြစ်ပြန်မှာဗာရဏသီမင်းနဲ့ဇမရမင်းနဲ့မိတ်ဆွေဖြစ်အဲ့လိုမိတ်ဆွေဖြစ်တဲ့ကတဏှာရောခါကာလကြတော့သူ့ရဲ့ဥရိတစိတ်ကနေပြီးတော့ယန္နာမင်းထွက်ပြီးတော့ဒီနေ့ဘာလို့ရတော့မလဲဆိုစဉ်းစားပြီးတော့အဲ့ဒီမှာနာမင်းမင်းနဲ့အပြီးပြန်ရင်ကောင်းမယ်ရှင်ဆိုပြီးအဲ့ဒီမှာချက်ချင်းတပုံလေးမိမိနားနေတဲ့ဥရိတစိတ်ကနေပြီးတော့တန့်ပြီးမနာတမ်းပြန်သွားလိုက်တဲ့အခါလေးနေနေကြည့်ရအဲ့ဒါနေနေကတခါလေးရှိကရောက်သွားလိုက် ဒီကလောင်တော်အင်းနာမင်းကနောက်ကရောက်လိုက်။ကံမင်းအင်းနာမင်းကရှိကရောက်သွားလိုက်၊နင်းကနောက်ကရောက်လိုက်တယ်။အဲ့လိုသူကရှိကရောက်သွားလိုက်၊ကိုကနောက်ကရောက်သွားလိုက်။ဒီလိုနဲ့ပြန်တန်းနေ။အဲ့လိုပြန်တန်းနေရင်ကနေပြီးတော့လောင်တော်အင်းနာမင်းစဉ်းစား။ဟာဒီလိုနေနဲ့အပြည့်ပြန်နေခြင်းဟာငါ့အတွက်ဘာမှအကျိုးမရှိပါလား။အဲ့တော့ဒီကလျာဏမိတ်တာမိတ်ဆွေကောင်းဖြစ်တဲ့ဗြဟ္မဏမျိုးစီသွားပြီးတော့တရားစကားဆွေးနွေးပြောဆိုရတာကမှငါ့မှာ အကျိုးငားနေလေဆိုပြီးတော့အဲ့ဒီကနေပြီးတော့ပြန်မှတ်ပြီးတော့ဗာရဏတိမေထံရောက်လာအဲ့တော့ဗာရဏတိမေထံရောက်လာလို့ဆိုတော့ဗာရဏတိမေကစေတနာနာပြီးတော့လည်းကြီးကျိုးပြီးတော့ဘုရားသမီးများကောင်းလို့ဆိုပြီးပြီးတော့အစင်တရားနဲ့ဆက်ကြတဲ့ဒီနဲ့တခါလေအတောင်ကြားနေပါလေအကုန်လုံးတုတ်လုံးတုတ်ရှိတော့ဒီတုတ်လုံးတုတ်အဲ့လိုလုံးတုတ်ပြီးတဲ့ဆက်ကြနဲ့ကြတော့မှအဲ့ဒီလားဇမနာမင်းကနေပြီးတော့အဆွေရဟနာမင်းဘယ်ကနေပြန်လာတယ်ဘယ်ကနေဝင်လာတယ်စသည်ဖြင့်မိရတာ ဒုရတရားဆိုလာခဲ့တာလားမေးလို့ဆိုတော့ဟုတ်တယ်ကျွန်တော်နေမင်းနဲ့အပြည့်ပြန်လာခဲ့တာအဲ့လိုနေမင်းနဲ့အပြည့်ပြန်လာခဲ့တာဆိုတော့အဲ့ဒီမှာဇမရမင်းကနေပြီးတော့အတိတ်ကလာမင်းနဲ့ကျွန်တော်အဲ့ဒါကိုမြင်မြင်ပါလေကျွန်တော်မြင်မြင်ပါလေဒါကြောင့်မို့နေမင်းနဲ့အပြည့်ပြန်လာလေးကိုတို့ကိုပြန်လာမှာဆိုတော့အဲ့ဒီမှာဒီလိုပြခြင်းကမပြကောင်းဘူးတဲ့မပြတယ်ကိုမပြဘူးနေမင်းနဲ့အပြည့်ပြန်လာကိုတဲ့ကိုမပြဘူးဒါပေမဲ့လို့ ဒီကျွန်တော်ရဲ့ဉာဏ်ဉာဏ်ပုံကိုသိဖို့အတွက်သိဖို့ကျွန်တော်ကျွန်တော်ရဲ့ဉာဏ်ဉာဏ်ရဲ့အစားအသောက်ကိုသိနိုင်ဖို့အတွက်ကျွန်တော်ကြပါမယ်။သိရဲ့နိုင်ငံတွင်းမှာလေးအပ်ကျွမ်းကျင်တဲ့လေးဓမ္မလေးခုကိုခေါ်တာဆိုပြီးတော့အဲ့ဒီမှာလေးဓမ္မလေးခုကိုခေါ်အလဲတော်မှာစိုက်စိုက်ပြီးတော့အဲ့ဒီမှာကျွမ်းကျင်တဲ့လေးဓမ္မလေးခုကိုလေးနဲ့ပြစ်ခိုင်းတာအလဲတော်မှာနေပြီးတော့စိုက်ပြီးကနေပြီးတော့ဘုန်းကြီးတို့အလောင်းတော်ကများတယ်။များနေပြီးတော့ဒီလိုရဲ့ဉာဏ်ဉာဏ်ပုံကိုသိဖို့လက်တွေ့ကြမယ်။ အဲ့တော့သူ့ဒေသမားတွေပြစ်လိုက်တဲ့အဲ့ဒီညာကံတွေကိုကျွန်တော်ကအကုန်လုံးကျွန်တော်တို့မရောက်ခင်ကိုသူ့ဒေသမားတွေပြစ်တဲ့ညာကံတွေကိုဖမ်းလို့ပြီးတော့သူတို့ရဲ့နေရာချီးကိုကျွန်တော်ရအောင်ချပြီးတော့ကျွန်တော်ရဲ့တိုင်ပေါ်မှာလည်းကျွန်တော်နေရမယ်အဲ့တော့သူ့စက်သွားတဲ့ဒေသမားတွေလည်းကျွန်တော်ကိုပြစ်တာဆိုပြီးတော့အဲ့ဒီမှာဒီခိုင်းလို့ခိုင်းတဲ့အခါမှာလည်းကျွန်တော်ရဲ့ထုတ်ရှားတဲ့အတန်ကိုတင်ကြည့်ရင်ကျွန်တော်ရဲ့နေမှာရှုပ်လေးဆွဲတာပါ ဒီမှာနောက်တော့ဒီမှာလည်းကဒီလိုမှဆူရီးဆွဲကြည့်ပြီးတဲ့ကတ္တလာကြတော့အဲ့ဒီမှာသူ့ရဲ့နိုင်ငံအတွက်မှာလေးတက်ကိုကျွမ်းကျင်ရတဲ့လေဓမ္မလေးခုကိုတစ်ခါလေးဖြစ်ခိုင်းတယ်ကြာရင်လည်းမရှိတဲ့အဆွဲပြီးဖြစ်လိုက်တယ်အဲ့လိုဖြစ်လိုက်တဲ့အချိန်မှာလည်းဘုန်းကြီးကအလောင်းတော်ရှင်နာမင်းကပြောပြဆိုပြီးတခါလေအဲ့ဒီလေးသမားတွေဖြစ်လိုက်တဲ့တရားဓာတ်တွေကိုတခါလေပြန်ပြီးတော့သူတို့နေရာသူတို့ပြည်ပြန်ချပြီးတော့သူကတန်ခိုးပေါ်မှာပြန်နေတယ် အဲ့တော့လှုပ်ရှားတဲ့အတန်ကိုဘာကြောင့်ဘာနဲ့သိရတယ်လဲလှုပ်ရှားတာကိုဘာနဲ့သိရတယ်လဲဆိုတော့အလောင်းတော်ရဲ့ဘယ်မှာဆက်တာလဲခြူတံလေးကရှင်ရှင်ချင်းလေးဆိုတဲ့အပန်လေးဒါလေးရှားနေတာအဲ့ဒါတော့ဒီအောင်လင်းနေတော့အဲ့ဒီမှာဇမရမင်းကြီးကနေပြီးတော့အတော်ရလာမယ်ဒီလောက်လင်းနေတာတော့ကျွန်တော်မှမတွေ့ဘူးလေဘူးတဲ့ ဒီလိုနဲ့လင်းနေတဲ့လူမျိုးရှိနိုင်သေးလားတဲ့အတင်တော်နဲ့လင်းနေတဲ့ပုဂ္ဂိုလ်ရှိရှိနိုင်မှာမလားလို့အဲ့ဒါမင်းရဲ့ခါကလာကြတော့အေးရှင်းတာမင်းကလောက်တော့ရှင်းတာမင်းကပြောတာမင်းကြီးတဲ့ဆိုတော့ပြောတာမင်းကြီးဒီလိုကိုယ်ကိုပြခြင်းဟာအမြတ်ဆုံးတော့ဒီဉာဏ်ချင်းတော့မဟုတ်သေးပါဘူးတဲ့ကိုယ်ကိုပြခြင်းဟာအမြတ်ဆုံးတော့ဒီဉာဏ်ချင်းနဲ့မဟုတ်သေးဘူးတဲ့နောက်ပြီးတော့မြစ်စီမောတဲ့အလတ်ဖြစ်တဲ့ဒီဉာဏ်ချင်းနဲ့မဟုတ်သေးဘူးတဲ့ကိုယ်ကိုပြခြင်းဟာဖိတ်တော်လောမှာ အဲဒါတော့လောဘကဝေဒောဣတာသူ့ကိုပြခြင်းဟာအများဆုံးအမြဲဆုံးလျင်မြန်ခြင်းပဲအဲ့တော့အမြဲဆုံးလျင်မြန်ခြင်းတော့မှဒီလောက်ပြင်းပြနေလေဆိုတော့အတင်းလုံးအတင်းလုံးလာပြီဒီလိုပြင်းပြလာတယ်နဲ့ဘာများရှိသေးတယ်လို့မေးတဲ့အခါကလည်းကြတော့အဲ့ဒီမှာဘုရားအလောင်းတော်ကနေပြီးတော့ဒီလိုပြင်းပြလာတော့ဒီအချမ်းမရှိပါဘူးတဲ့ဘယ်နဲ့ပြင်းပြလာလဲဆိုတော့အဲဘုရားအသက်ဆောင်တယ်ပေါ့ဒီပြင်းပြလာ ဒီလိုတရားပူပြီးတော့သိမြင်တယ်တဲ့အမမဟာရာဇအမတဥဒ္ဓမဝေဘောတိဥဒ္ဓမဝေဘောတိတတကုလေနာတဟတဟကုလေနာတဟနာကုလေနာတတတဟတာကုလေနာဣမေတံအတ္တနာအာယုသင်္ခါရောဣမေတံတတနာအာယုသင်္ခါရောတိကတရာခြေယံတိပိဇံတိခယံတိသံတိနာရဇံမြတ်တော်မူ၏အာမဟောတိတိမြင်များလာ၏ရှိပါသည်အမတသနုတ္တိ ဒုက္ကမဝေကတောတိမြတ်သောအဟုတ်တဲ့လေပဲတတကုဏီနာအသဘုရားဖြစ်၎င်းတာတကုဏီနာအသတထောင်ဖြစ်၎င်းတတတာတကုဏီနာအသတသိဖြစ်၎င်းဤမေတ္တတတနာဤတတဝါတိအာယုသင်္ခါရအာယုသင်္ခါရအာယုသင်္ခါရတရားတို့ဒီဝါသိသိဉ္တရားတို့ဒီတိရကရဟလောလျင်မြတ်သာဖြည်ရန်ဒီကုန်တတ်ကုန်ဤဒုက္ခတိစိတ်တတ်ကုန်ဤခရယကုန်ဤတို့ဧတ္တိယောဂကုန်ဤ တော်တော်လေးတဲ့ဒီလိုလေးများလေးဆိုတာကဒီလိုလေးများများတဲ့အစတရားလည်းမကပါအစတတောင်လည်းမကပါပြောက်သွားတာလည်းမရှိဘူးလားလားချက်ချင်းချင်းနဲ့တည်ရင်လည်းဟိပုဂ္ဂိုလ်လေးများလားအခုလေးလေးလေးမှတည်ရင်လည်းကသာချသာချပြောကြပါကြစကားပြောကြခက်ခဏလေးလေးကြာကြတော့ဘာကြောင့်ဒီလိုကိုပြန်လာသွားပြီလဲဆိုတာကငငယ်ကြီးကြားရတယ်ဒီနေ့ငါဒီတိုင်းမှာဒီလိုဝါဒုဆုံးပြီးတော့နေရဒီမယ်လို့လည်းနာနာချက်ချက်ကကလာမှာပဲပုဂ္ဂိုလ်ရဲ့ကျင့်ကြံသွားပြီးတဲ့စသည်ဖြင့် ဘယ်လိုသိဆုံးသွားကြတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားဗျာ။ဟောအခုမြင်ပြီးတော့အခုပြောက်သွားတဲ့ပုဂ္ဂိုလ်ကြီးရောမရှိဘူးလား။ဒီတော့သိခြင်းတရားဟာလေးသလားမြင်ရသလား။ဒီတော့မြင်တဲ့အတွက်ကြောင့်အဲဒီသိနေတာမဥပ္ပေဘုရားလိုရောညာ။ဒါနတိနာဘာဝနာဆိုတဲ့ကောင်းမှုတရားတွေနည်းနည်းကြီးဥပ္ပေမလိုဘူးလား။အရေးကြီးတာရတဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့ပြီးတော့သာသနာတော်ရှင်ကံကဏမှာမှအာထုခွင့်ရတယ်။ဟဲ့ဝိပဿနာတရားအာထုဖို့ကပို့ပြီးတော့အရေးမကြီးဘူးလားဗျာ။ရေးကြီးတဲ့ဘုန်းကြီးရောညာ။ မြတ်စွာဘုရားရဲ့သံဃာတော်နဲ့သူ့အတွက်ဒီလူဖြစ်ကိုရမယ်တန်တော်တန်းနဲ့မှာဒီနဲ့လည်းတော့တင်ညွှန်ပြနေတဲ့ဆရာသမားကောင်းတွေခုလိုရှင်းတာကြတဲ့မှာသူ့နေတဲ့နေမှာဒီလိုဒီတရားကိုအားထုတ်တဲ့နေနဲ့မိမိတော့ကံဆိုးတဲ့ပုဂ္ဂိုလ်လက်ခံပြီးရှားနေနေတော့ရှိကုန်မရှိတော့ဒါမိမိကကံဆိုးတဲ့ပုဂ္ဂိုလ်တွေတတ်ကြအောင်ကံဆိုးသူတွေနဲ့ဖြစ်ဖြစ်ချင်းရနိုင်တယ်နဲ့မိမိတို့မှာရည်ကျင်မရနိုင်တော့မှရည်ကျင်နေအားဖြင့်တရားလို့ဆိုတာဝင်ပြီးတော့အားမထုတ်တဲ့နေဘူးလားနော် အတုဖြစ်စေဒီလိုတန်ခါတိလာဘာဝနာကောင်းမှုတွေဉာဏ်နဲ့ပြုတင်နေဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကအဲဒီလိုအစီအဝါကိစ္စအတ္တမသတိနဲ့ဒီလိုနာတော်ကိုဟောကြားလိုက်တဲ့ခန္ဓာနဲ့ဟောကြားပြီးတဲ့ခန္ဓာနဲ့ကြတော့ဒီလိုအနန္တကနေပြီးတော့မြတ်စွာဘုရားကိုသတိကိစ္စမိဗံဒီအာရောจิตမိတိတန်ဒီဘုန်းတော်တွေကိုတွင်တော့ပါတော်မူသောမြတ်စွာဘုရားအံဘုရားတတိတော်ဒီကိစ္စမိသွားပါအဘုရား အာရောစိတ္တမိအဲ့ဒီကုန်းတဲ့ကြီးကိုတတ္တသောကုန်းတဲ့ကြီးအာရောစိတ္တမိတတိတော်တော့ပြီးတော့ပြောကြပါမယ်တရားလို့ဒီလိုတရားရှင်ကိုရောင်မြတ်ကြီးဆောက်တဲ့ဒီကမှာတရားရှင်ကိုရောင်မြတ်ကြီးကဝိတ္တတော်ကိစ္စအာနန္ဒတိအာနန္ဒဟိရောလိမအာနန္ဒအနန္တမီဘောလိမအနန္တကိစ္စသွားခြင်းဝိတ္တတော်ရေရေသိနေတာလည်းပြောပါတော့ ကျေးတင်းတင်းကတော့ပြီးတော့ပြောတာတဲ့ဘာမှကြောက်ရွံ့ထိတ်လန့်ပြီးတော့မနေနဲ့ငါဘုရားပြောလိုက်တဲ့စကားဟာကိုယ်ရက်ကကိုယ်ရက်စီအောင်နေရတယ်ကိုယ်ရက်ကကျော်လွန်ပြီးတော့သိချင်းငါမကျွမ်းနိုင်ဒီเจ้าကိုတော့ပြီးတော့ပြောကြည့်လို့ဒီလိုဘုရားရှင်ပြောတဲ့ပြင်လို့ဒီလိုကြာကြာလိုက်ကြတော့ဒီတော့အာနတမတုတိသက္ကတဒါနေနေဝဉ္စီရှိယအယတနာဒုက္ခနဝါတော်ယသိခာယသွန်ဒုက္ခသရိကျွတ်တော်မူလေ။ကျေးဇူးတော်မြတ်ကြီးပဲ အမိကျတဲ့ဆိုရင်လည်းအဲဒီမှာညီတော်အနန္တဟာမဟာဒလတတိကြီးရဲ့ဒေဝယာဖြစ်တယ်။အဲဒီမြစ်ကြီးမြစ်တန်းပြင်မှာဒီကနေ့မြစ်တက်ကြီးစုပြီးတော့ရာယီသေးကြီးဆောက်လို့ပြီးတော့နေတဲ့နေရာကိုတဝိတက်ပြီးတော့သတ်တန်ကျွတ်။အဲဒီတော့သတ်တန်ကျွတ်ရဲ့သတ်တယ်လို့ဆောင်းရတဲ့ခါကျတော့ဝါနေသောကုန်းလေးကြီးလေးဒေရမတိဟာအာဟာရေနကဲဘွယ်ဘောဖြစ်ဖြစ်တတိမဟာတိတိဉာဏ်လို့ဒီကဲဘွယ်ဘောဖြစ်ပြီးဆွမ်းလောင်းလို့ ဗုဒ္ဓနာကြောတော့ဆောက်ခဲ့တဲ့ဘောဓိနည်းကိုလောင်းလို့ရင်ဒီကကာလမှာဒီလိုအနာတပတိကနေပြီးတော့အဒါနာသေရောအာရအဒါဒေါသနိုင်မန္တုပရိဟိကိုသေရောအာနန္ဒပတိတိယမိတ်ဆိုလေဒိဋ္ဌကကာလဒိဋ္ဌကကာလဣဒဝတိပတိတိဒိဋ္ဌကကာလဒိဋ္ဌကကာလအဘုံမြလောက်တဲ့ကာလပါလုံးဣဒဤအယနဝတိပတိနိလကနိ အဲ့ဒါကြီးတော့အနန္တကတခါကြီးတဲ့ဒီရက်မှာဘလောက်ရဲ့ကြကြနေမယ်လို့သိကူထားတယ်လေဒီလိုမေးလိုက်ဒီကမှာအဲ့ဒီတပည့်ကြီးကတို့ပြီးတော့ဗန္ဒီအာသုရာတောအဂတောသာဇိပုနာသမိတမိကတေသောဒိပတိတိဒီမနဝသရဣဒဝတိကနဣရဝတိကဝသာတဝိကိနိတဝသမိတံေတိဗန္ဒီရှင်ရဗျာအာမယရိယောတိ ဒုရကဝေသောအယမအဘတောလာကြရပါသည်ဗျာတတိတော်ဘာရဏတိတိကလည်းလာကြရပါရဲ့ဗျာဒီဘက်ကမဝေကြီးကနေပြီးတော့တတိတော်လာကြရပါလေဒီလိုဝေကြီးကလာကြရတဲ့အတွက်ကြောင့်မို့နောက်တစ်ခေါက်လာဖို့ဆိုတာမလွယ်လာပါဗျာဒါကြောင့်သူရတော်ဝိရှိမဟာကတော်လာခဲ့ရပါသည်လေသစေဘုနာသမိတ်တတိအပေရိသဘာပြန်လာပြန်ပြန်ပြီးပြန် ဒီလိုပြန်သွားပြီးပြပတိကကြာမြင့်ပြီးဘုဒ္ဓတိဖြစ်တဲ့ဒီလိုနောက်တော့လာဖို့ဆိုတာကြာမြင့်စွာသောရှိကတာရကြာမှဒီလိုရောက်နိုင်ပါလိမ့်မယ်ဗျာဒီလိုတမတို့ကြောင့်ဣမတံဝဇရဣမတုကာလပန်လို့ဣမတံဝဇရမူလနိလာသောရရောကာလပန်လို့ဣဒာယေ၌ဝတိတဝနိတန္တပသုတ္တကိုဣတိတဝယောဟိကမိစ္ဆာမိသောဘာ ဣတိဣတောဝတ္တောဣတိဣတောဝတ္တောတရောက်ထားလေ၏ဒီမှာမဟာဗလတတိကြီးကနေပြီးတော့တခုတော့မိုးလီလာကာလပါလို့လူလာကာလပါလို့ကောင်းလာကာလပါလို့တမိတာကာလပါလို့တတိတော်မှာဒီနေရာမှာနေပြီးတော့ဘုရားတဲ့ဘုရားဒီကိုရောင်းဝယ်ပေါက်သားမှုအမှုပြုရမယ်ဗျာဒီကနေပြီးတော့ဒီဘုရားတဲ့ဘုရားဒီကိုရောင်းဝယ်ကာလကြတော့ဟောဤ ဒါဟုတ်ရင်ဒီမှာဆက်တဲ့ပစ္စည်းတွေကိုတတိတော်ရဲ့ဘာလာတိမျိုးကိုရောက်ချဖို့အတွက်တတိတော်လေးကနေပြီးတော့ကုန်ပစ္စည်းတွေဆွေးနွေးရန်နဲ့အပြည့်ကျေဆောင်ပြီးတော့သွားပါမယ်ဗျာလို့တစ်နှစ်တကာလပတ်လို့ဒီနေရာမှာပဲရောက်ရောက်ပတ်ပြီးတော့နေရမယ်လို့အဲ့လိုဆောက်တဲ့ဒီကကာလမှာမြေတော်အနန္တကနေပြီးတော့ဥပမကဒုက္ခနောသူဤတန္တရာယောအပမရကတောဥပတိတိဥပဒကဒါယကတဖြစ်ကြီး ဒီသံဃာယောမြင့်မိအသိအန္တရာယ်ကိုဒုက္ခလောတိနိုင်ကြ၏အတ္တမတေမမိမလျောပဲသာတို့ပြုခြင်းဟာဝိသတိတက်လာပါ၏တေကတတိဤယနေ့ရဲ့အသိအန္တရာယ်ဆိုတာသိနိုင်ကြ၏တဲ့ဒီမပြောလေးကိုဒီရဲ့ဒီရင်းများဆိုတာသိနိုင်ကြ၏အသိအန္တရာယ်ဆိုတာသိနိုင်ကြတဲ့ဒါကြောင့် မင်းမင်းလျော့ရော့မမီလို့ပြုဝေကိစ္စတွေကိုမြန်မြန်ပြုပါပေါ့။ဒီလိုမျိုးအနတ္တကမိရှိတဲ့ကာလကြတော့တတိကြီးကနေပြီးတော့ကိသနာပန္တိအန္တရာယဘဝတတိတိ။ဒါမြေရှင်မြတ်တရားဒါမြေရှင်မြတ်တရားကိဒါမြေရှင်မြတ်တရားအန္တရာယောအသိအန္တရာယဒီကိသနာဘဝတတိအထုဖြစ်ပါလက်တည်း။ရှင်ရတဲ့တတိတော်ရဲ့အသက်အန္တရာယ ဘုရားအရှင်ဘုရားမြင်ပြီးတော့နေလို့လားတဲ့တပည့်တော်ရဲ့အသက်အန္တရာယ်ကိုမြင်ပြီးတော့နေလို့လားမြင်လို့ရှိရင်တပည့်တော်ကမရှိတာပေါ့အဲလိုလျှောက်တဲ့ကကလာကြတော့ဒီမှာညီတော်အနန္ဒကအာမဥပဒကသတ္တမေဝတိជីဝိတံဘဝိပတိတိជីဝိတံဘောတိကတိတိအာမဩဖြစ်လက်တံအာမဩဖြစ်လက်တံဥပဒကဥပဒကအာမဩဖြစ်လက်တံဒီကမှန်သတ္တမေဝခொနရဲ့မြတ်တယ် တေတေဒိတံအတ္တိဘောဥပတိจิตတံအဲဒီမှာဒီလိုအနန္တကနေပြီးတော့လည်းသာတခုကြီးတဲ့ဒီမှာသက်ခံလို့ရှိနေတာမှန်တယ်ဒီရဲ့အတွက်ဟာခုနှစ်ရက်ကနေရတော့မယ်ခုနှစ်ရက်ကလုံးလို့ရှိရင်ဒီအတွက်အန္တရာယ်ကနေပြီးတော့သင်ဟာကွယ်လွန်ပြီးတော့သွားလို့ရတဲ့ကြောင့်မမေ့မလျော်ပြီးတော့မိမိလျော်ရောမနေနဲ့တဲ့မမေ့မလျော်ဘဲနဲ့ဒါနတိလာဘာဝနာကောင်းမှုတွေပြုပါလို့ အဲ့တော့မင်းကြီးရဲ့သက္ကနာကြတော့တို့ကိုကုန်းတဲ့ကြီးတွေသံဝိကမာနတော်သိနတော်သိကြီးတွေဟုတ်တော်ဖြစ်၍ဘုရားသံမုခံဘယံမှုရှိတော်သိသံဃာယဟန်သံဃာကိုနိမံจิตဝါသိသိ၍တတံကိုယ်ဒုက္ခနာပလုံမဟာဒါနကြည်စွာသောအလူဒါနာကြီးကိုတတဝါပေးလို့အနုမောဒနာတရားအနုမောဒနာတရားနာခြင်းက တသမြတ်စွာဤမိတ်တို့ကိုကတိယူလေ၏အဲဒီမှာဒီလိုအနန္တကနေပြီးတော့သိရတဲ့အားခုနှစ်တန်သက်ရှိခြင်းကကြွနိုင်နေမယ်ခုနှစ်တန်လောမြောက်ရတဲ့မှာအန္တရာယ်ရှိရလို့ဒီလိုအမျိုးရှိတဲ့ဆိုဆိုရင်လည်းအဲဒီမှာဘုရားမှုရှိတဲ့တန်ဃာတော်များကိုဒီလိုကိုသိပြီးတာခုနှစ်ရက်ခုနှစ်ဒီမသိမီရှင်လေးပြန်ပါတည်းတော့ကုသိုလ်ကောင်းမှုတွေပြုလုပ်ဖတ်တို့ပြီးတော့ကြောတဲ့ကြောရရခြင်းဆိုပြီးတော့ညီတော်အနန္တကိုဘုရားမှုရှိတဲ့တန်ဃာတော်စမြတ်တွေဖြစ်စေတယ် ဘုန်းကြီးတို့ယောဂီများဒီနေရာမှာဘုန်းကြီးတို့ဒီလေးလိုတာကဒီလိုမှာယောဂဝေဒနာတစ်ခုကြာရောက်လာပြီဒီယောဂါကတော့ဖြင့်ဒီလိုခရင်ဝါကိုဆွဲပြီးတော့ပို့တော့မယ်လို့ကိုယ်သိချင်းမှာတိုင်းတိုင်းနိုင်နိုင်ကြည့်လာပြီဆိုတဲ့အချိန်ကိုလုတ်တဲ့နယ်အလုပ်တွေညံ့ညံ့ကြီးပြုလုပ်တာဘယ်မလုပ်ဘူးလားဗျာလောကီကိစ္စပဲဖြစ်စေကာယသမီးရဲ့ကိစ္စပဲဖြစ်စေသာရေအတွက်သမီးရဲ့အတွက်ပဲဖြစ်စေ ဒါမှမဟုတ်မိမိရဲ့ဘဝနိုင်ရေးအတွက်ပဲဖြစ်စေမိမိရဲ့အခြေအနေမိမိရရမိမိဖြစ်နိုင်တယ်။အဲဒီလိုအခြေအနေရရဖြစ်နိုင်တဲ့ချိန်ကလည်းမမိမိနှုတ်နဲ့ကြောနိုင်ခြင်းမိမိလက်ကလေးနဲ့ရေးပြနိုင်ခြင်းဒီချိန်ကလည်းမမိမိပြုလုပ်တဲ့ပြုလုပ်သက်သာတွေကိုသိနေပြုရမှာလားဉာဏ်ဉာဏ်ကြီးပြုရမှာလားအခုဘုရားမဟာတဏ္ဍတတိယဟာဘုရားတို့ကများ ဒီလိုအနာဂတ်နေပြီးတဲ့စိတ်အတွက်ခွန်ရက်ကပဲရှိတော့မယ်ခွန်ရက်ကကျော်လွန်လို့ရှိရင်ကျင်းဟာဒီနည်းရဲ့ကရုဏာကိုကြာကျင်းရတော့မယ်လို့ဒီလိုအမေ့ရှိလို့ဆိုရင်လည်းတရားမှုကြီးတဲ့တန်ဃာတော်ရှင်မြတ်တွေခုလိုကောင်းမှုကြီးပြုရတဲ့တရားမှုကြီးတဲ့တန်ဃာတော်မြတ်တွေဖြစ်ပြီးတော့နေခြင်းနေတိုင်းဆွမ်းနေနေခြင်းနေတဲ့ခွန်ရက်ခွန်လီနဲ့အပြည့်စက်တဲ့အဲ့လိုတတိရှိရဲ့ဘုန်းကြီးတို့ပုဂ္ဂိုလ်ရှိပါတယ်ဒီမှာလည်းတူယူရကောင်းတဲ့ပုဂ္ဂိုလ်ရှိပါတယ် ဘယ်လိုသက်သွေးရည်ရည်ရှိတဲ့ဒကမာကြီးကိုသက်ရှိသင်္ချာရှိနေပါသေးတယ်ဘွားတန်လို့ခေါ်ပါတယ်။ဆံလူမီဖြစ်ပါတယ်။အဲဒီဘွားတန်ကသူတင်နေနေလေးနေမကောင်းလို့ဖြစ်လာပြီးဆိုရင်ဆင်းရဲကြောင့်ကိုရောက်အောင်လာတယ်။ရောက်လာတဲ့အခါကျတော့ဘာလို့လဲလို့မေးတဲ့အခါကျတော့တပည့်တော်များသင်နေမကောင်းဒီကောင်းတာရတာလေးကြီးသေးသေးနေပါလားဆိုတော့မဟုတ်ဘူးဗျာမနဲ့တောင်နဲ့တည်တော်လို့ရှိရင် ဒီလိုသူရရှိတယ်လေမလူရမှာဆိုလို့ဒီလိုခုပြားတဲထဲမှာလူရရသေးအခါတည်းမှာဆိုတော့ဘုန်းကြီးတို့ကထိန်ဆိုတာကဝါဇူပြီးမှအရင်ဝါလာရှိမှကထိန်မဟုတ်ဘူးဟောဒီဝါဇူဘူးမှာပဲလာပြီးတော့ဒီလိုကထိန်တွေနဲ့လူရန်ထားရသေးဟာဒီမှာလည်းပဲတမိုင်းရေတွေနဲ့ဒီလိုလူရန်ထားရသေးကျတော့ဘာလို့ဆောင်ရနေလဲဆောင်ရတဲ့ထဲမှာဒီလိုလူရန်ထားရသေးဒီလိုနေမကောင်းဘူးဗျာမတော်လို့ဘုန်းလေးပြေသွားရင်မလှူလဲရမှာဆိုလို့ အတူယူဖြစ်မလားမယူနိုင်ဘူးလားဗျာသူယူဖြစ်လားဘယ်လိုယူရလဲဒါရကိုစားပြီးသားတဲ့ဒီဥစ္စာကြီးကိုကဒီတိုင်းနဲ့ဘာမှမလူမတန်ဘူးမပြေမတန်မကြောမကြဲရဘူးဆိုရင်ဒီပစ္စည်းတွေဟာဆံရမှာလေယူသွားလို့ရပါမလားယူသွားလို့မရဘူးလေထိုက်သူဆံမှာအတူဆံမှာလေထိုက်တဲ့သူဆံမှာနော်အိမ်မှာရှိတဲ့လူတွေလည်းမဟုတ်တော့တဲ့လူတွေလည်းရောက်လာဟိုမှာအိမ်မှာကိုယ်နေရာကိုဝင်လာဟိုမှာ အဲကိုယ်နေရာဝင်လာပြီဆိုရင်ကိုယ်စံထားတဲ့နေရာတွေကတခါတည်းသူ့အတွက်သုတ်ပေးထားရတာလေအတူတူပဲမဖြစ်ပြီဘူးလားဗျာဖြစ်တယ်ဒါကြောင့်ကိုယ်စံထားတာတွေကိုယ့်အတွက်ကိုယ်ရအောင်ယူရတယ်အခုလိုယူရမှာလေဒီကိုယ့်အတွက်ကိုယ်ရအောင်ယူရတယ်အခုဒီမှာမဟာဒနာတစ်ခုကြီးอ่ะဒီသိရမယ်ယူပြီဆိုတာနဲ့ပြောနေဆိုမေ့လားမမေ့ဘူးလားဆိုရှင်းလည်းဘုရားမှုရှိတဲ့တရားတော်ရှင်ရဲ့ဒီလိုကို9ရက်9နည်းနည်းအဖြစ်ပြပြီးတော့ပြတာဆိုပြီးတော့ အဲ့ဒါဘုရားမကြီးသံဃာတော်မြတ်ကြီးကိုလင်းတဲ့ကြီးအတွင်းမှာကလည်းယာယီတဲကြီးအတွင်းမှာလူကျင်နေတဲ့ဆောင်းများအာယုဆောင်းနေနေတော့ဒီတခါလည်းလူကျင်နေတဲ့ဆက်ကသူ့တိုင်းအလူတိုင်းကြီးအကြီးအကျယ်အများအပြားမဟာဒါနအလူပဲလာကြီးပြုတယ်။ဒီလိုနဲ့အလူဒါနကြီးပြုပြီးတော့ခொနရက်ပြုပြီဆိုတဲ့အခါအဲဒီခொနရက်ပြုပြီဆိုတဲ့အခါကလည်းတော့နောက်ဆုံးနေအဲဒီနေ့ကျတော့မှတခါလည်းမိမိမှာရှိနေတဲ့ဝေပန်းတွေဝေပန်းမဆိုးဘူး။ ဒီလိုဝိသံပတိတွေကိုဘုရားမှုရှိတဲ့သံဃာတော်များကိုသင်္ကန်းအဖြစ်နဲ့ထူတန်းနေပါဖြစ်လို့ဒီပါလိမ့်မယ်အဲဒီမှာဝိသံတွေကိုဘုရားမှုရှိတဲ့သံဃာတော်များကိုသင်္ကန်းဖြစ်နဲ့ထူတန်းထူတန်းပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့အနုမေရဏတရားကိုနာကြားဖို့လည်းမြတ်စွာဘုရားဆန်းကနေပြီးတော့မြတ်စွာဘုရားဆွမ်းပုံပြီးပြီးတော့ဒါတို့ကိုယူတယ် အဲ့ဒီလိုကြတော့ဘုရားရှင်ကိုရမေကြီးကလေလေအဲ့ဒီမဟာဒနာတတိကြီးကိုအနုမောဒနာတရားအနည်းအပြည့်ဟောပါတယ်တတ္တတ္တအနုမောဒနာကရုံတော်ေဥပဒကပါဠိဒေနာနာမဣဒိဝါဣဒိဝါဣဒိဝါဝတ္တံိဝတိတာမိဣတိတိတေသာကာမံပယောတိကာမိတိသေတိတေနဝတတိအတနောတာနာရှိဝိတန္တရာယမိဝါစေတေတောတတိတိ အဘဒုက္ခနဲ့အတ္တဒုက္ခတွေကြီးအားတတဘုရားရှင်ကိုယ်တော်ပြည့်ကြည်ဒီအနုမောရဏအနုမောရဏတရားဟောခြင်းကိုကြောတော်ပြုကြည့်တော်ဥပဒကဥပဒကဒါယကကြီးပန္နိတနာနာမပညာရှိတို့ဤဒီကဣတိဝါဣရလိုက်တာလျင်ဣတိဝါဣရလိုက်တာလျင်တာနိမောလိလာရုကာလပါလောဝိဒ္ဓာမိနေဝိဒ္ဓာမိနေယ ဒီဒီဒီသင်္သာသမအင်းဤဤနေသောအမှုကိုတယောသတမိတိပြည်စေအဟုသေနေသောစံစီခြင်းကနောတတိလက်သမား၏ထေတာကြီးတို့တေတာတစ်ကြီးရဲ့အဘိဓမ္မာဉာဏ်ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ယံငါဒီနေရာဒီကနေ့ဒီရဒေသမှာမောလနာကဏ္ဍပါလို့နေလနာကဏ္ဍပါလို့သုံးလနာကဏ္ဍပါလို့နေပြီးတော့ ဒါရှိတော်ဥစ္စာပြဏာရီရောဝတ်တော်တည်းကိုညီမယ်လို့ဒီလိုပညာရှိသူတော်ကောင်းတွေအကြံဉာဏ်စိတ်ကူးပြီးတော့မနေသင့်ဘူးလေ။ဒါကြောင့်လည်းကျွန်တော်ဒီရဲ့အတဲ့အန္တရာယ်ကိုလို့ပြန်ပြီးတော့မရှိသင့်ဘူးလားဗျာ။ကြည့်တဲ့လေဒါကြောင့်မို့ဣဒိသာဣဒိကိတ္တကာမအိမိတော်အိမိအိမိတော်မူကိစ္စကိုသယောတေသာမိတိကြည့်ကြဟောသင်္လေတော်ချမ်းသာကနာဝတ္တိမတိမာရိ အတလောကလမိမိကဤတရာယသိအန္တရုဒ္ဓနေစေလေတောချမ်းကြီးခြင်းဟာဝတ္တိသစ္စာပါ၏။ယေရှုဘုရားမြတ်ကြီးကအဲဒါတည်းဤတဲ့မိမိရဲ့အသက်အန္တရာယ်ကိုလားဒီချင်းတရားကိုလားအမြဲတမ်းနှလုံးသွင်းပြီးတော့နေဖို့လေ။အတရားကိုနှလုံးသွင်းရမှာပါလို့ဟဲ့။မိမိရဲ့ဒီချင်းတရားကိုလားအမြဲတမ်းနေရခြင်းနှလုံးသွင်းခြင်းပြီးတော့နေစေမှာလေ။ ဒီလိုသိရတဲ့ကလည်းပဲသိရနေတဲ့ပုဂ္ဂိုလ်ဟာမိမာရဖြစ်ဖြစ်ညမာရဖြစ်ဖြစ်ဒါဒီမုစ္ဆတရားကြီးရှင်နိုင်တာလို့တို့ဒီငါဒီမုစ္ဆတရားကြီးရှင်နိုင်တာလို့တို့ဒီလို့ အနိဗ္ဗာန်နှလုံးသွင်းရှင်းရင်းလေးတဲ့ပုဂ္ဂိုလ်ဟာတရားမှာကိုသိကလားမသိဘူးလားဗျာ။ခံနေရမယ်ဖြစ်စေ၊ရနေရမယ်ဖြစ်စေ၊ပေါ်နေရမယ်ဖြစ်စေ၊လျောင်းနေရမယ်ဖြစ်စေ၊ကြားနေရမယ်ဖြစ်စေဖြစ်စေဥစ္စာရောဝယ်ပေါက်ကနေရမယ်ဖြစ်စေ။အဲ့လိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာတရားမှာကိုသိရအချိန်မရွေးမတင်နိုင်ဘူးလား။အဲ့လိုအချိန်မရွေးတင်နိုင်တာကိုသိတဲ့အတွက်ကြောင့်လို့ဒီကြည်ရမယ်၊တန်တဲ့ကောင်းမှုတွေလည်းနေနေပြုမှလား၊နာနာပြုမှလား။ ဒီနဲ့သတိမူရင်းလည်းပဲသိနေပြီမှလားနည်းနည်းပြီမှလားကမ္မကဘာဝနာဝိပဿနာဘာဝနာတရားကိုမှလည်းပဲဉာဏ်ဉာဏ်ကြီးဝင်မှလားနည်းနည်းဝင်မှလားဗျာဉာဏ်ဉာဏ်ဝင်ရောက်ပြီးတော့ဘုရားအာထုတေတဲ့ကြောင့်တရားရှင်ကိုရောင်မြတ်ကြီးကအဲဒီလိုတရားတော်ကြီးတတိယဝေကောတိကိုလိုတတိသိတိကိုကာကလကြတော့ဣဒဝတဝတိတံဤဣဒဣဒဟိမတအကိမင်းတို့ ဣတိဒါနောဝိသေတိတိအန္တရာယောနဘုဒ္ဓတိတိဒီဒုဒနာတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးဟောပါတယ်။ဤရဝတ္တဝေတေတံဤဣဒံမန္တဂိမေတုဣတိသာလောဝိသေတိတိသန္တရာယနဘုဒ္ဓတိတိဣယဣမသမိတာမိဣယတနာဣတိသနာဣတိဝိသေတာဣမိဣမိတောအမှုကိစ္စယောကရမတောပြုလုပ်လျက် ဥဒ္ဓမူလိကနပါလဝရိတံမိနိလောကဝဟဣရဣမနိတာနိဣဟိရောယတေတနံဣရိတိတေကံဣနိဣဟိရောမုဒိကဝကရံတောပြုလုပ်လျေဣမတကိနေတုသောလိလာနေလိလာဝနိုင်ဝဒုက္ခမိနိလောကဝဟဣတိဣတောတလောလောဘတတမောဟပြောသူမိုက်တော်သူသည် ဣတိရတိကြတိကစေကုစေနေလေလောဟဒေရမောဟရီသူပြောတဲ့ပုဂ္ဂိုလ်ကြီးကတော့ဖြင့်ဘယ်နှလားလဲဘာပဲမတော်ပြီးတော့ဒီဝဆန်းလိုက်ရင်တလောက်ဒီလောက်ဇာတိတက်ခံနေဘယ်လိုလဲဘယ်နှလားမတော်ပြီးတော့ဆန်းလိုက်လို့ဒီဝရင်ကဒီဝဥစ္စာရတော့ပြန်တလောက်ဒီတိုးတက်လာမယ်လောဟဒေရရီသူပြောတဲ့ပုဂ္ဂိုလ်ကြီးရဲ့စိတ်ကူးရမရှိဘူးလား အဲ့လိုလည်းလည်းလည်းသွားပြီးတော့ဆရာလိုက်လို့ငါတို့ကဒီလိုမလို့ဖြစ်လာမယ်လို့ဒီလိုသာသိကူးတာအဲ့ဒီနိုင်ငံအဲ့ဒီရဲ့ဒေသမှာလည်းဒါရဲ့ဒီလိုအကြောင်းတစ်ခုအကြောင်းတစ်ခုကိုကြောင့်သူ့မှာပြန်လာသွားတဲ့ပုဂ္ဂိုလ်ရောမရှိဘူးလားကိုယ်နိုင်ငံလေးတော့ကိုပြန်မလာနိုင်တော့ဘူးဟုတ်တယ်မလားတည်တည်တရားနှိမ့်သလားမြင်သလားချုပ်ရဲရဲ့ဘုန်းကြီးရဲ့ဒီမှာဒါကြောင့်မို့အဲ့လိုသိကူးရှင်ပြီးတော့မနေနဲ့တဲ့တရားကျင်ကိုယ်တော်မြတ်ကြီးကဣတိတိတော့ ဘာလို့လောဘဒေါသမောဟသေမမောဟကျေသူမိုက်တဲ့သူကြီးဝိသေတိတိကျမ်းကြီးကစိတ်ကိုရှိ၍နေလေအတနောမိမိအန္တရာယောပစ္စည်းဤကိုအန္တရာယောပစ္စည်းဤအတွက်အန္တရာဤကိုရပ်ဖို့သည်မသိနိုင်ပါ၏ ဣတိဣတုပရဝတုဘုလောတကံတရားရှင်ကိုရောမြတ်ကြီးသည်ဟောစာကရုဏာစိတ်တော်မေတ္တာဖြင့်ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီလိုလဲတဲ့နဲ့မောဟကြီးသူပြောနေတဲ့ပုဂ္ဂိုလ်ကမိမိရဲ့သိခြင်းတရားတွေကိုများနှလုံးသွင်းမိရလားဗျာ။ ကလေးမကလေးမသိဘူးငုနေတာအရှိပုဂ္ဂိုလ်ကြီးကလည်းဒီပေါ်ကြီးရှာကောင်းလို့ရှာကောင်းနေလို့ရှိရင်တော့မနာဘူးရှာလို့ကောင်းလို့ရှာလိုက်ဦးမယ်ရှာလိုက်ဦးမယ်ရှာရင်ပုံရင်းနဲ့ပဲပါဖြစ်သွားကြတယ်သိတော့ကြတာဒီကိုရှာလာတဲ့ပစ္စည်းတွေတော့ကိုယ်တိုင်ဘာမှတုံးပြမသွားနိုင်တဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားဗျာအဲ့တော့အဲ့လိုလောဘဒေသတွေသူပြောနေတဲ့ပုဂ္ဂိုလ်အသေးချင်းတရားကိုဘာမှနှလုံးမသွင်းမိဘူးနေလျော်နေတတ်တယ် ဒီလိုလိုတဲ့အတွက်ကြောင့်ကိုယ်ရှာတာရဲ့ပစ္စည်းဥစ္စာတွေသူ့ကိုယ်တန်းလို့လိလိလာလာကိုယ်တိုင်တော်မှမတုံ့ဆွဲလို့နဲ့စွပြစ်ပြီးတော့ကြောင်းရတဲ့ပုဂ္ဂိုလ်တွေမရှိဘူးလားဗျာ။ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကအတိအမှန်ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာ ဘယ်နှလဘယ်နှမြင့်ဉာဏ်အဖြစ်ဒီအရာဒေသနာငါတော့ပြီးတော့ဒီဘောဆန်လိုက်ရင်ဘလောက်ဒီဘောတွေတက်လာမယ်လို့အဲ့လိုသိကူးစီပြီးတော့မနေတယ်လို့လို့စံစီသိကူးပြီးတော့မနေတယ်လို့ရဲ့အဲ့ဒီအရာရှိဒီလိုဝါပြတဲ့ပုဂ္ဂိုလ်ကမိမိရဲ့အသက်အန္တရာယ်ကို သိခြင်းတရားကိုနှလုံးသွင်းပြီးတော့မိမိပြုပြင်ပြုလိုက်တဲ့ဒါနဲ့ဒီလားဘာဝနာကောင်းမှုတွေကမြန်မြန်လေးပြုတာဖြစ်တယ်လို့ဒီလိုတရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူလိုက်တဲ့အခါဒီဒေသနာတော်ရဲ့အဆုံးမှာလေအဲ့ဒီမဟာဒနာတစ်ခုကြီးဟာဒုက္ခတ္တိမြညာပုံညာဆောက်ရပြီးဒုက္ခပါတည်ရပါတည်ရလို့လေရာဒုက္ခပါရိယာကြီးဖြစ်သွားရင်သူ့အတွက်ကံဆိုးဒနာကံကောင်းမလားယသူ့ကိုကံကောင်းတယ်လို့ဘုန်းကြီးပြောကြညာ ဒါကြောင့်မိမိကိုယ်ကိုယ်လေးချက်ချင်းတတိရလိုက်လို့တတိမရလို့မိမိရလို့မိမိကဟိုကိုချမ်းသာကြီးပဲဒီပုဂ္ဂိုလ်ကဒီပြောနေလို့ပြောနေတာကိုယ်မှကျမ်းမှာမှာဖြစ်ကြည့်သေးတယ်ဒါမှမသိနိုင်ပါဘူးဆိုပြီးတော့မင်းတို့ဘောင်းလို့ဆိုရင်ဒီလိုတရားအပြည့်ဉာဏ်တွေရပါမလားဗျာမြင်ရဘူးအဲဒီမာရဏတတိကြီးကလည်းတရားမှုရှိတဲ့သံဃာတော်တွေသောတာပြီးလို့ဒုလဘတ္တပတ္တိမညာဘုညာရဲ့ဘတ္တဗံတိတရားမှုရှိတဲ့သံဃာတော်တွေလည်းကြောင်းတော်ပြန်ချွတ် အဲ့လိုကြံကြွပြီးတော့မကြခင်မှာလေအဲ့ဒီမာဒနာတတိယမိုးရမိုးရဆိုပြီးတော့အိယာပေါ်မှာဆင်းလိုက်တဲ့အချိန်မှာလေအခါရပြလုံသွားတာလေဒီကြတရားမိဒလားမြန်ဒလားညာဉာဏ်နဲ့မြတ်စွာဘုရားရဲ့တရားတော်မှာမှားဒလားမှန်ဒလားညာဒါကြောင့်ဒီဒနာဝေကံမီဒီဒနာတို့သုနိုင်ဒီဒနာတို့ကိုတရားရှင်ကိုယ်တော်မြတ်ကြီးဟောကြားလိုက်တဲ့အခါဣဒဝတ္တဝတိသမှုဆိုတဲ့ဒီဒနာဟောကြားလိုက်တဲ့အခါ အဲ့ဒီမဟာဓမ္မတတိယသတ္တပတိမညာကုဏသတိပိဋကဗာတိယဗာတိယာရိနေဒေနဝတနိဒေနဘေယသုနိုင်ဘောဝနိကောတိမဟာဓမ္မတတိယတိသောတပတိသမိသောတပတိကိုလည်းသတိသတိကောင်းစွာမသိသိရမူပါလေတည်း ပြုလာရသူတရားတရား ပါစေ။